ဒီနေ့ယောဂီသူတော်များအားထုတ်နေတဲ့တရားတတိပဋ္ဌာန်တရားပါတရားလေဒီတရားဘုန်းကြီးတို့ဗုဒ္ဓသာသနာမှာတော့ဆင်းရဲကတိငြိမ်းတဲ့နိဗ္ဗာန် ကြောက်ကြောင်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်ဖြစ်တဲ့တရားတွေဒီတရားကိုယူသည်သည်ကျင့်ပွားအားထုတ်လေဆိုပါရင်ကိလေသာအသောကုန်ခံပြီးတော့ယဟန္တာဖြစ်အောင်ဖြစ်နိုင်တဲ့တရားဒါအမြင့်မြတ်ဆုံးတရားပဲဒီတဲ့မြင့်မြတ်တဲ့တရားတော့မရှိနိုင်တော့ဘူးဘုရားသာသနာ ဒီတတိပဌာန်လေးကြီးအကျင့်ရတရားဘုရားသာသနာမှာတော့အမြင့်ဆုံးအမြတ်ဆုံးတရားပဲအဲဒီအမြင့်မြတ်ဆုံးဖြစ်တဲ့တရားကိုဘုန်းကြီးတို့ယောဂီများအခုကျူပွားအားထုတ်ခွင့်ရတယ်ဆိုတော့ကံကောင်းသလားကံဆိုးသလားစိတ်ကိုကံကောင်းတယ်ဒီတရားတွေအားထုတ်ခွင့်ရတဲ့အတွက်သာသနာတော်နဲ့တွေ့ရကြုံနဲ့တူဖြစ်ရကြုံနဲ့ ဒါကြောင့်ဒီတိပ္ပဏတရားကိုတန်တန်မှာအမြဲတမ်းရှိနေဖို့လိုအပ်တယ်။ကိုယ့်ရဲ့တန်တန်မှာဒီပတိရင်အမြဲတမ်းရှိနေဖို့လိုအပ်တယ်ခွန်ရဲ့ယောဂီများ။တတိလေးရှိနေပြီဆိုပါရင်ဒီတတိလေးရှိနေတဲ့ယောဂီပုဂ္ဂိုလ်ဟာမိမိအိမ်မှာဒေဝင်းခြံဝင်းမှာအိမ်မှာ သူစိုးတခုံးမဝင်နိုင်အောင်အဆောင်ရှိနေတယ်လို့ပဲယောဂီများရဲ့တန်တမာလေးပဲဒီတတိတရားလေးက ဖြစ်နိုင်တဲ့တရားဆိုတော့မိမိအထုတ်နေတဲ့တရားဟာအမြင့်မြတ်တဲ့တရားပါတရားလေတကယ်ကိုအမြင့်ဆုံးအမြတ်ဆုံးတရားပါပဲတကယ်မြင့်မြတ်ဆုံးဖြစ်တဲ့တရားကိုကိုမိမိတို့အထုတ်ခွင့်ရနေကြတာဆိုတော့ကံဆိုးသလားကံကောင်းသလားအမြဲတမ်းကံကောင်းတယ်သာသနာတော်နဲ့တွေ့ရကျိုးနဲ့တည်းလူဖြစ်ကိုလူဖြစ်ရကျိုးနဲ့တည်းကိုဒီတရားကြီး အတုပင်ရနေတဲ့အတွက်ကြောင့်မိမိရဲ့တန်တမ်းမှာဒီတတိတရားလေးသာအမြဲတမ်းဆွဆွမြဲမြဲရှိနေတယ်ဆိုပါရင်အင်းဒီမှာမိမိရဲ့အိမ်မှာလူသိုးသခိုးတွေမဝင်နိုင်ဖို့အတွက်အဆောင်လေးရှိနေတဲ့အိမ်ဟာ မိမိရဲ့အိမ်မှာဝင်ရောက်ပြီးတော့တောင်းနှောက်ရပေးနိုင်တဲ့သူဆိုးသကိုဝင်နိုင်ပါအောင်မလားမဝင်နိုင်တော့တလို့ပဲခွန်ကြီးတို့ယောဂီများရဲ့တန်တမာလေးပဲဒီတတိလေးတာအမြဲရှိနေမယ်ဆိုပါရဲ့မကောင်းတဲ့ခွန်ကြီးတို့ကိလေသာဆိုတဲ့လူဆိုးသကိုကြီးဝင်ခွင့်ရပါအောင်မလားကိလေသာတွေဝင်ခွင့်မရနိုင်တော့ဒါကြောင့်မို့ဒီတတိတံတရားမိမိတို့ရဲ့တန်တမာအမြဲတမ်းရှိဖို့မလိုဘူးလားနော် ဒီတတိပဋ္ဌာန်လေးရှိလို့ဒီတတိဆိုတဲ့အမှတ်ကလေးကပ်နေပြီတတိဥသိတဲ့စိတ်ကြီးမြဲတာရှိနေပြီဆိုပါရင်မိမိဘဝမှာယုံနေသလားမြင်မြတ်သလားမိမိရဲ့ဘဝတော့ပဲအမြင့်မြတ်ဆုံးတရားပဲပဋ္ဌာန်လေးဆိုကြည့်လိုက်တာမှတတိပဋ္ဌာန်တရားအမြတ်ချတရားမြတ်စွာဟောခဲ့သည်တတိပဋ္ဌာန်တရား အမြတ်သာတရားမြတ်စွာဟောခဲ့သည်သူကြည့်ပါတတိပဋ္ဌာကိုယ်တန်တံ အမှန်ရှိရမည်တတိပဋ္ဌံကိုတန်တံအမှန်ရှိရမည်တတိပဋ္ဌံရှိမှ ကိုဘဝညံ့လာပြီတော့သည်တတိပဋ္ဌာန်ရှိမှကိုဘဝညံ့လာပြီတော့သည် ကံမြတ်စွာသာသနာကျုံကံမိရပြီဗုဒ္ဓမြတ်စွာသာသနာကျုံကံမိရပြီ မ်းသာမည်အပေလေးဝါလွတ်ပါမှမုတ်ချချမ်းသာမည် လွတ်ဖို့တော့မလိုအပ်ဘူးလားဒီအပင်လေးပါးလွတ်ဖို့ဆိုတာလည်းပဲဒီတတိပဋ္ဌာန်တရားကိုပွားနေလို့ရှိရင်အောက်ချင်းဘုန်းကြီးတို့သောတပတ္တိမဉ္ဇဉ်ပူညာလောက်ဆက်ရောက်လို့သောတပန်လောက်ဖြစ်ပြီဆိုရင်အပယ်လေးပါးကမုတ်ချမလွတ်နိုင်ဘူးလားအပယ်ကလွတ်ပြီဆိုရင်ကတော့ဒီယောဂီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလား အဲကြောင့်ပင်လွတ်ဖို့တွေ့ဒီတတိပဋ္ဌာန်တရားကိုအာထုတ်တင်လားအာမထုတ်တင်လားဆိုလိုက်အပင်လွတ်ရန်တတိပဋ္ဌာန်ဧကံပွားရမည်အပင်လွတ်ရန်တတိပဋ္ဌာန်ဧကံပွားရမည် သတိပဋ္ဌာန်တရားတွေကပွားနေပြီဆိုရင်ဒီတတိလေးကအမြဲတမ်းရှိနေပြီဆိုရင်မိမိဘဝမြတ်သလားယုံနေသလားမိမိဘဝကမြင်ရသည်ဒါကြောင့်ဘုန်းကြီးတို့ယောဂီများရှင်မင်းဝသာသနာရိပ်တာမှာလာပြီးတော့ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ်ဓာ ानु ပတနာတတိပဋ္ဌာန်ဓမ္မ ानु ပတနာတတိပဋ္ဌာန်ဆိုတဲ့ဒီတတိပဋ္ဌာန်တရားတွေ

မိမိရဲ့ကိုယ်မူရာလေးစိတ်တိုင်းရှိတာထိုင်ရင်ထိုင်တယ်လို့ရှိတာရရင်ရောသွားနေရင်ရောလျောင်းနေရင်ရောဒီအဲ့ဒီလိုရှုနေတာကကိုယ်အမူရာပဲကိုယ်အမူရာပဲတာဝေးတဲ့ဆန့်တယ်လို့ရှုတာဘာအမူရာလဲဆဲ့တဲ့ကြောင်းတယ်လို့ရှုတာဘာအမူရာကိုဖောင်းတဲ့ပိန်တယ်လို့ရှုတာဘာအမူရာလဲ ကိုမူရမယ်ဒါကာယ ानु ပတနာမိမိတို့ရှုနေတာကာယ ानु ပတနာအဲလိုကာယ ानु ပတနာကိုမူရလေးတွေသင်ရှားရှုနေတော့ဒီကာယ ानु ပတနာလေးရှုနေတဲ့အချိန်ခါကံလေးမှာဘုန်းကြီးတို့ယောဂီများရဲ့ခန္ဓာကိုယ်အောက်ပိုင်းလည်းပိုင်းချက်ပိုင်းကခံစားမှုဆိုတဲ့ဝေဒနာလေးတွေရောမလာဘူးလား အဲ့ဒီဝေဒနာလေးတွေလာရင်ရောဝေဒနာကိုဘာလို့ရမှာလဲရှုတဲ့အခါမှာအဲ့ဒီဝေဒနာရဲ့သဘောသိအောင်ရှုရမှာလားပြောင်းအောင်ရှုရမှာလားဝေဒနာသဘောကိုသိအောင်ရှုရမှာအဲ့ဒါလေးကိုလုံးကြီးများကိုယ်တိုင်ဆွဆွနေတဲ့သဘောပေါက်နေကိုလိုအပ်ပါယောဂီများသဘောပေါက်နေတာကဝေဒနာပြောင်းမှကောင်းမယ်လို့ဒီလိုပဲသဘောပေါက် ဝေဒနာကိုပြောက်အောင်ပဲလိုက်တယ်တချို့ကလည်းဝေဒနာလိုက်တယ်ဆိုပြီးဝေဒနာဆိုတာကနာနာကျင်နာညောင်းတာကိစ္စမှာဝေဒနာမဟုတ်ပါဘူးစိတ်ထဲမှာကောင်းတယ်မကောင်းဘူးဆိုတဲ့ခံစားမှုကုသမြပါလေဝေဒနာကြီးတယ်ပါပဲချမ်းသာတဲ့ဆင်းရဲတယ်ဆိုတာလည်းပါလေဝေဒနာပါပဲဒီဖောင်းတဲ့ပိန်တဲ့ထဲမှာလည်းဝေဒနာမပါဘူးလားပူတယ်အေးတဲ့ထဲမှာလည်းဝေဒနာမပါဘူးလား ပေါင်းတဲ့ပေးနေဆိုတာကြည့်ပြီးဆရာမပေါင်းတာပေးတာလေးရှုမှတ်တာမှန်နေရင်ကမှတ်လို့ကောင်းတာမကောင်းတာခံစားမှုမရှိဘူးလားအဲ့ဒါဝေဒနာပဲနာနာကျင်နာမှဝေဒနာမဟုတ်ပါဘူးမြင်ရတဲ့ခံမှလည်းဒီတိုင်းပဲမျက်စိနဲ့ဆင်းဆုံတိုင်းမှာမြင်ခိုင်ကလေးမှာကြည့်လို့ကောင်းတာမကောင်းတာမရှိဘူးလားအဲ့ဒါဝေဒနာပဲနားနဲ့အတန်ဆုံတဲ့ခံမှာကြားလို့ကောင်းတာမကောင်းတာမရှိဘူးလားအဲ့ဒါဝေဒနာပဲလေ

ဒီစိတ်တွေအားကြီးနေပြီဆိုတဲ့ကောဒီပုဂ္ဂိုလ်ဟာစိတ်ရဲ့ငြိမ်းချမ်းမှုဘယ်တော့မှမရနိုင်တော့တကယ်စိတ်ရဲ့ငြိမ်းမှုကိုရခြင်းလေဆိုရင်ကတော့မဖြစ်ခြင်းနဲ့မရခြင်းနဲ့မလိုခြင်းနဲ့အဲလိုဆိုရင်သူ့အလိုလိုပဲစိတ်ရဲ့ငြိမ်းချမ်းမှုမရနိုင်ဘူးလားရနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဝေဒနာလေးတစ်ခုဖြစ်ပေါ်လာပြီဆိုရင်အဲဒီဝေဒနာလေးရဲ့သဘောကိုသိအောင်ရှုပါ ပြောက်တာမပြောက်တာယောဂီရဲ့အလုပ်မဟုတ်ဘူးရှုဖို့ကဘယ်လိုအလုပ်လဲယောဂီရဲ့အလုပ်ပါပဲအဲ့ဒီဝေဒနာကိုသိခံပြီးတော့ရှုပါသိခံမှုတက်တက်ကလေးနဲ့သိခံမှုတက်တက်ကလေးနဲ့အဲ့ဒီဝေဒနာရဲ့သဘောလေးကိုတိုးလာရင်တိုးလာတာရောသွားရင်ရောသွားတာရွေ့သွားရင်ရွေ့သွားတာတဏှာမှတဏှာပြောင်းရင်ပြောင်းသွားတာနောက်ဆုံးမရှိတော့ဘဲနဲ့ကုံဆုံးချုပ်ပြောက်သွားတာဒီသဘောလေးတွေသိရတယ် တကယ်လို့ဒီဝေဒနာကရှုတဲ့အခါမှာဒီခါလေးဟိုအကြည်များပေါ်ကပေါ်တဲ့ဝေဒနာလားအသားကဖြစ်တဲ့ဝေဒနာလားအယိုးပေါ်ကဖြစ်တဲ့ဝေဒနာလားရိုးရင်းခြေစီကဖြစ်တဲ့ဝေဒနာလားဒါကိုသိညာသိအောင်သတိကပြီးသိချာဆိုင်ရှုရှုနေရင်ဝေဒနာကတတ္တာခံစားသိနေတာလေးကတတ္တာခုဒီကွဲတော်နေတယ်အဲဒီမှာခံစားနေတာခံစားပြီးတော့ဖြစ်ပေါ်နေတာအဲဒီမှာဝေဒနာကဒီမှာ ခန္ဓာကိုယ်ကြီးကဖောက်ပြန်ပြီးတော့ဖြစ်နေတာခန္ဓာကိုယ်ကြီးကဖောက်ပြန်ပြီးတော့ဖြစ်နေတာငါမဟုတ်ဘူးဒီမှာခံစားပြီးသိနေတာလေးကသတ္တပဲကိုယ်ကဖောက်ပြန်ပြီးဖြစ်နေတာလေးကသတ္တပဲနှစ်ခုပဲအဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ဟာရှင်းရှင်းလင်းလင်းလေးသိနေလို့ရှိရင်ကြောက်ကြောင်မပြောက်ကြောင်ဝေဒနာရှိရှိမရှိရှိယောဂီအတွက်ဟာရှုစရာအာယုံလေးတစ်ခုရှိနေတာပဲလို့သဘောထားပြီးရှုနေဖို့ပဲဓမ္မိမိအတွက်ရှုစရာအာယုံလေးတစ်ခုပါပဲ အဲ့ဒါလေးကိုရှုလို့မိမိအားစိတ်တည်ငြိမ်မှုတမာတိတက်တာအကောင်းစွာရတယ်ဝိပဿနာဉာဏ်ဤဖြစ်ပြီဆိုရင်ဒီဝေဒနာရဲ့မြဲတာသိရမလားမမြဲတာသိရမလားဒီမမြဲတဲ့သဘောတရားသိလာတယ်အဲလိုဝေဒနာရှုနေရင်ကဒီခါတရားမှာစိတ်လေးတွေရောဘုန်းကြီးတို့ယောဂီများပြောင်းခြင်းနဲ့စိတ်တွေပြင်းခြင်းနဲ့စိတ်တွေထားခြင်းနဲ့စိတ်တွေစိတ်ကလေးတွေကရောမဖြစ်ဘူးလား အဲ့ဒီလိုဖြစ်လာရင်လည်းယောဂီပုဂ္ဂိုလ်ဟာဒီစိတ်ကလေးဖြစ်တဲ့စိတ်ကလေးရှုရုံပဲလေကြောင်းကျင်ရင်ကြောင်းကျင်တဲ့စိတ်ကလေးကိုရှုနေရုံပဲကျင်ကျင်ကျင်ကျင်စိတ်ကလေးရှုနေရုံပဲရွှေ့ကျင်ရင်ရွှေ့ကျင်စိတ်ကလေးရှုနေရုံပဲတခါတရံမတရားရှုမှလို့တခါရင်ရှုမှရတာအာယုံမစိတ်မိလို့ပျော်တဲ့ခါရောမရှိဘူးလားပျော်ရင်ပျော်တဲ့စိတ်ကလေးရှုနေရုံပဲဝမ်းသာရင်ဝမ်းသာစိတ်ကလေးရှုနေရုံတခါတရံရှုမှလို့မကောင်းလို့စိတ်ထဲမှာဝမ်းနေတာမရှိဘူးလား ဆင်းရဲတာရောမရှိဘူးလားအဲဒီလိုစိတ်တွေဝမ်းနေရင်ဝမ်းနေစိတ်ဆင်းရဲရင်ဆင်းရဲစိတ်တွေရှိနေရုံပဲဒါစိတ်လေးဖြစ်တိုင်းရှိနေတာကိုစိတ်တဏှုပဒနာခေါ်တယ်ဘာနုပဒနာအဲ့ဒီစိတ်လေးဖြစ်တိုင်းရှိရမှာယောဂီစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှိရမှာတခါတရံမှာမိမိစိတ်တွေကတခါလေအိမ်နဲ့တရိယာနေအဲ့ဒီတရိယာတဲ့စိတ်ကလေးပြန်ရှိနေရမှာတခါတရံမှာအလုတ်တွေကိုဆက်ရောက်နေရင်အဲ့ဒီရောက်သွားတဲ့စိတ်ကလေးကိုရှိရမှာ ဒီလိုစိတ်လေးစိတ်တိုင်းရှုနေတာကိုဒါစိတ်ကအနုပတနာတတိပဋ္ဌာန်ပါတတိပဋ္ဌာန်လေဒီလိုရှုနေစဉ်မှာပဲဘုန်းကြီးတို့ယောဂီများဒီမှာခိုင်းပြီးတော့ရှုနေတဲ့သင်ညာကြောင့်ပြီးရှုနေရှုနေအဲလိုရှုမှတ်တဲ့အာယုံထဲမှာရှုစိတ်ကလေးဆွဲနေစွာကတ်ကြည့်နေ။ဟောအာယုံပင်အာယုံလေးပေါ်မှာဖြစ်စီ။ကြွမှုလမ်းမှုရှားမှုအာယုံပေါ်မှာဖြစ်စီထိုင်သည့်အာယုံပေါ်မှာဖြစ်စီရှုစိတ်ကလေးကတ်ကြည့်နေတဲ့အခါဘေးက ကိုเจ้าမှာလူသမားတွေရှိနေတဲ့အတွက်ကြောင့်မို့ဟိုဘက်ကထုတဲ့ရဲကအတန်လေးတွေမကြားရဘူး။ပြောတဲ့ဆိုတဲ့အတန်လေးတွေမကြားရဘူး။အဲ့ဒီကြားလာတယ်ဆိုရင်လည်းအဲ့ဒီအတန်အာယုံလေးကိုကြားလာလေးကိုရှုလိုက်တော့မယ်။နားနဲ့အတန်နဲ့ဆုံးကလေးမှာကြားသိမှုလေးဖြစ်ရင်ကြားရင်ကြားရင်ရှု။အဲ့ဒါဓမ္မနုပဒနာ။ဘာနုပဒနာ။ဓမ္မနုပဒနာလို့တို့ရောယောဂီများအာယုံလေးတွေမြင်လာတယ် မိမိရှုမှတ်ရင်ကနေပြီးတော့အာယုံလေးတွေမြင်လာတဲ့ဘုရားကြောင့်ကံစီတိပြုစသည်မိမိရဲ့ဘုံရည်ကိစ္စသည်အဲ့လိုမြင်လာရင်လည်းမြင်တဲ့အာယုံလေးကိုယောဂီပုဂ္ဂိုလ်ကမြင်နေရှုလိုက်တယ်ဒါသဘောလေးရှုနေတာမိမိနာဝမှာအနံလေးလာပြီဆိုရင်လည်းမိုးရင်မိုးရင်နာရင်နာရင်ရှုနေရတယ်ဒါသဘောလေးတွေအဲ့လိုရှုနေရင်မှမိမိရဲ့ဒီမှာပေါင်းမှုပင်မှု၊ကိုယ်မှု၊ဆံမှု၊လက်မှု၊ပြောင်းမှုဒီသဘောလေး ရှုနိုင်သွားပြီဆိုရင်လည်းဘုန်းကြီးတို့ယောဂီများဒါဓမ္မနုပဒနာပဲပါနုပဒနာပဲဓမ္မနုပဒနာပဲအဲ့ဒီကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ္တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီတိဋ္ဌာန်တရားတွေယောဂီပုဂ္ဂိုလ်များဒီတိချာချာဆွဲဆွဲငြင်းငြင်းရှုရရှုတဲ့အခါမှာတတိဥသိတဲ့စိတ်နဲ့ရှုပါဥသိတဲ့စိတ်နဲ့တတိဥသိတဲ့စိတ်လေးနဲ့ရှု ထိုင်လိုက်ပြီဆိုရဲကိုကတတိလေးကတ်နေရတတိနေထိုင်မှုလေးရှိနေရရမ်းလိုက်ပြီဆိုရင်လည်းတတိနေထိုင်မှုလေးရှိနေရတတိလွတ်သွားတာနဲ့တခြားစိတ်တွေရှားစိတ်တွေမဝင်နိုင်ဘူးလားတတိလေးမြဲနေရင်တခြားစိတ်ရှားစိတ်ဝင်နိုင်သေးလားသို့တော်ကပြောသလိုအိမ်မှာအဆောင်ရှိနေရင်လူလိုတစ်ခုဝင်လို့ရမလားခန္ဓာမှာလည်းတတိဆောင်လေးရှိနေရင်ကိလေသာဝင်လို့ရအောင်မလား လုံးဝမရနိုင်အဲဒါဒီတတိလေးရှိနေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတခါအမြတ်ပဲမိမိရဲ့တဏ္ဍာမှာဒီတတိလေးနည်းနေဖို့ပဲဒါအပြင်မှရောက်တဲ့အခါမှာဖြစ်စေအခုမိမိရဲ့ဒီမှာတရားရိပ်ကံမှာဝင်နေတဲ့အခါမှာဖြစ်စေအဲ့ဒီတတိလေးဟာအမြင်ရှိနေဖို့လိုအပ်တယ်တတိလေးအမြင်ရှိလာပြီဆိုရင်ဘုန်းကြီးယောဂီများဝိပဿနာဉာဏ်လေးဖြစ်လာတယ် စတိလေးအားကောင်းပြီဆိုရင်စိတ်တည်ခြင်းမှုတမာရီရောအားမကောင်းဘူးလားစိတ်တည်ခြင်းမှုတမာရီအားကောင်းလာပြီဆိုရင်သူ့ရဲ့ရှုစရာအာယုံလေးရဲ့သဘောသဘာဝကြီးကိုယ်တိုင်ကိုယ်ကြဉာဏ်နဲ့တွေ့နိုင်လားမတွေ့နိုင်ဘူးလားကိုယ်တိုင်ကိုယ်ကြတွေ့နိုင်တယ်ကိုကိုကြီးတို့ယောဂီများတရားရှုမှတ်ပြီဆိုရင်ဒီလက္ခဏာ၃ပါးကိုရှင်းရှင်းလင်းလင်းသိဖို့လိုအပ်ပါတယ် လက္ခဏာ၃ပါးဆိုတာတဘာဝလက္ခဏာဆိုတာရှိတယ်သင်္ကတလက္ခဏာဆိုတာရှိတယ်။သာမဉာဏ်လက္ခဏာရှိတယ်။ဘယ်နှပါလဲ။သုံးပါ။ပြီးတော့သဘာဝလက္ခဏာဆိုတာကဘုန်းကြီးတို့ပထဝီအာဘောတေဇောဝါယောပထဝီဓာတ်ရဲ့သဘောဟာဘုန်းကြီးတို့ယောဂီများမာတဲ့သဘောကျမ်းတဲ့သဘော နူးညံ့တဲ့သဘောကြမ်းတမ်းတဲ့သဘောမာတဲ့သဘောပြော့တဲ့သဘောအဲဒီသဘောဟာပထဝီဓာတ်ရဲ့သဘောဘာဓာတ်ရဲ့သဘောလဲအေးပထဝီဓာတ်ရဲ့သဘောဒါလေးကိုလည်းကိုသဘောပေါက်ထားဖို့လိုတယ်အာဘောဓာတ်ရဲ့သဘောဆိုတာယိုစီးဖွဲ့စည်းတာယိုစီးဖွဲ့စည်းတဲ့သဘောဟာဘာဓာတ်ရဲ့သဘောလဲအဘောဓာတ်ရဲ့သဘော နောက်ခြေသောဓာတ်ဆိုတာကပူမှုအေမှုနှွေမှုဓာတ်ခြေသောဓာတ်ရဲ့သဘောပဲပူတာအေးတာနှွေတာဓာတ်ခြေသောရဲ့သဘောပဲဝါယောဓာတ်ရဲ့သဘောဆိုတာကထောက်ကန်တာတောင့်တင်းတာလှုပ်ရှားတာရွေ့ရှားတာဝါယောဓာတ်ရဲ့သဘောပဲအဲတော့ခုဘုန်းကြီးတို့ယောဂီများတရားရှိမှတ်တဲ့အခါမှာ ပင်နိုင်ထားပြီးတော့ခေါင်းအားဖြင့်ပင်အာယုန်လေးကိုရှုနေတယ်ရှုနေတဲ့အခါမှာယောဂီဟာဝမ်းမကြီးပေါင်းလာတယ်ဝမ်းမကြီးပိန်သွားတယ်ဝမ်းမကြီးပေါင်းလာတာသိတယ်ဝမ်းမကြီးပိန်သွားတာသိတယ်ဒါသိယုံနဲ့တရားသိတာမဟုတ်ဘူးဝမ်းပိုက်ဆိုတာကျင်းညတ်တဲ့ပါဒရာကြီးနဲ့ကျင်းညတ်တဲ့အဲဒီကျင်းညတ်တဲ့နေပြီးရှင်းတာမဟုတ်ဘူးဝမ်းမကြီးလို့ရှင်းနေတော့ပေါင်းလာတာ ငါးဘက်ကြီးပါဘူး။ပိန်သွားတာငါးဘက်ကြီးငါဆိုတဲ့အတ္တရမပါဘူးလား။အဲဒီမှာအတ္တလေးကြီးတက္ကရာလေးကြီးဒီမှာဝင်လာတယ်။တရားရှိမှနေတယ်ဆိုတာဒီဒိဋ္ဌိကိုကင်းပါအောင်လို့ဒိဋ္ဌိကိုပယ်နိုင်အောင်ရှုနေတာ။အခုဒီမှာအတ္တဒိဋ္ဌိတက္ကရာလေးကြီးပါပါ။ငါးဘက်ကြီးကပေါင်းနေတာပေါင်းတာငါပဲပိန်တာငါပဲငါးဘက်ကြီးပိန်သွားတာငါနေရတယ် ခုအဲ့ဒီဘောင်းမှုပိန်မှုလေးကိုပြင်းရလေထားပုံမှာယောဂီပုဂ္ဂိုလ်ကဒီမှာရှုနေတယ်ဝမ်းမဲ့ကြီးဖောင်းလာတဲ့ကပေါင်းတယ်ဝမ်းမဲ့ကြီးရော့ကျသွားတဲ့ကပိန်တယ်ဝမ်းမဲ့ကျင်းလာတဲ့ကပေါင်းတယ်ရော့ကျသွားတဲ့ကပိန်တယ်ရှုနေတယ်အဲ့ဒီပုံမှာရှုစိတ်တွေသွဲသွဲနေနေလေးကြီးနေပြီ9မိနစ်10မိနစ်15မိနစ်ရှုစိတ်ကလေးသွဲသွဲနေနေလေးကြီးလာရော ဝမ်းပိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ဟောတင်းကန်လာတဲ့သဘောရော့ကျန်သွားတဲ့သဘောမတွေ့ရဘူးလားတင်းကန်လာတဲ့သဘောဟာဘာတတ်လဲရော့ကျန်သွားတဲ့သဘောဟာဘာတတ်လဲဝါယောတံဒါသူ့ရဲ့ဝါယောတံရဲ့ကိုယ်ပိုင်သဘောဟာတင်းသဘောရော့သဘောထောက်ကန်သဘောတောင့်တင်းသဘောလှုပ်ရှားသဘောရွေ့ရှားသဘောဟာဝါယောတံရဲ့ကိုယ်ပိုင်သဘောပဲ အဲဒီမှာပထဝီဓာတ်မှာအဲဒီဘာယောဓာတ်ကိုတင်းလာတာရော့သွားတာရှိရလားမရှိဘူးထောက်ကံတာတောင့်တင်းတာမရှိဘူးဝါယောဓာတ်ပထဝီဓာတ်ဒါဟာဝါယောဓာတ်ရဲ့ကိုယ်ပိုင်သဘောပဲအဲဒီသူ့ရဲ့သဘာဝကိုယ်ပိုင်သဘောလေးကိုယောဂီကိုယ်တိုင်သိရမယ်ဈဉ္ညာသွားနေယောဂီပုဂ္ဂိုလ်ညာလန်းတယ်ဆယ်လန်းတယ်မရှိဘူးလားအဲဒီတော့ခြေတော်ကြီးမြင်နေမှာပေါ့ ဘေးကပုဂ္ဂိုလ်ကပြောမယ်အမလီညာလန်းနဲ့ပြန်လန်းနဲ့လို့မှတ်နေဘယ်မှာတရားတွေ့နိုင်မှာလဲခြောက်ကြီးရင်းနေမှာပေါ့ပြောတယ်ဟုတ်ပါပထမတော့ခြေတော်ကြီးပါညာခြေလန်းနဲ့ရင်စိတ်ကလည်းပဲညာခြေတော်ကြီးပုံမှာပဲဘယ်ခြေလန်းနဲ့ရင်စိတ်ကလည်းပဲခြေတော်ကြီးပဲခြေတော်ကြီးတန်းနေတာဒီဒါပြင်းတဲ့တန်ကြီးခြေတော်ကြီးကဘယ်လိုလဲငါငါခြေတော်ကြီးပဲငါအနေအားဖြင့်အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပါ ရှုကြည့်ပါသေးသေးချာချာရှုကြည့်ပါအဲ့ဒီပုံမှာရှုစိတ်လေး5မိနစ်10မိနစ်15မိနစ်မိနစ်20စသည်အဲ့ဒီခြေနှမ်းပေါ်ညာခြေပေါ်ပဲခြေပေါ်မှာမှတ်သိပြီးဆွဲမြဲစွာတက်တည်နေအောင်ရှုကြည့်ကြည့်ပါအမှန်ကလေးတဲ့နေပြီဆိုရင်အဲ့ဒီမှာတန်တိုင်းတန်တိုင်းဟာခြေတော့ဆိုတဲ့သဏ္ဍာန်မထင်တော့ဘဲနဲ့ခါလေတင်းသွားတဲ့သဘောတောင့်သွားတဲ့သဘောရွေ့သွားတဲ့သဘောမတွေ့ရဘူးလားခြေတော့ပုံကံရှိသေးရဲ့လား နန်းတိုင်းနန်းတိုင်းဟာကျင်းသဘောတောင်းသဘောလှုပ်သဘောရွေသဘောပဲမတွေ့ရဘူးလားအဲ့ဒါဝါယောတံပန္တလေဝါယောတံသဘောကိုသိနေရှိတော့ဆိုတဲ့ပညာသဒ္ဒံပြောက်သွားပြီပရမတ်သဘောလေးတွေတွေ့ဘာကိုတွေ့နေတာလဲသဘောလေးဆိုတာတရားပဲသဘောဆိုတာတရားတရားဆိုတာဘာလဲတရားသိခြင်းရင်ဘာသိအောင်ရှုရမလဲသဘောသိနေပြီဆိုရင်ဘာသိနေပြီလဲ တရားသိရုပ်တရားနဲ့တရားသိသွားတာအဲဒီသဘောလေးကိုမြင်အောင်ရှုတာဒါကြောင့်မို့သဘာဝလက္ခဏာတွေဆိုတာကိုယ်ပိုင်သဘောကြီးနောက်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုနေတဲ့အခါကြီးကျမ်းနဲ့ဓမ္မနဲ့ရှိနေတဲ့နေရာကမာသဘောမတွေ့ရဘူးလားဒါပထဝီဓာတ်ရှင်ရှားဗဒ္ဒရှင်ရှားနေအဲဒီမာသဘောဟာဝါယောဓာတ်ရှင်မှာရှိရတယ် မရှိဘူးဒါပထဝီဓာတ်ရဲ့ကိုယ်ပိုင်သဘောပဲဒါပထဝီဓာတ်ရဲ့ကိုယ်ပိုင်သဘောပဲယောဂီတို့ကိုရှုနေတဲ့ကကြည့်ပါလားအောက်ကဒီမားနဲ့ရှိနေတဲ့နေရာကမာယာကြီးတွေ့ရတဲ့ခါကျတော့ဟောငါဓမ္မကြီးမားနေပြီကဲလုံးကြီးခုထားသလိုပဲမာမာကြီးထင်ရှားနေအဲဒီလိုဖြစ်နေတာအခုတည်တည်ချာချာတာဉာဏ်နဲ့သိချာကြည့်ကြည့်အဲဒီမှာဉာဏ်နဲ့သိချာကြည့်လိုက်တဲ့အခါကျတော့ဒီမှာစုစိုက်အားကောင်းကောင်းနဲ့ရှု သူ့စိတ်ကြီးမြဲလာတဲ့အခါကျတင်မာရလို့မထင်ရှားတော့ဘူးမာသဘောသက်သက်ကလေးတွေတွေ့ဘာသဘောလေးတွေတွေ့လဲတကယ်ပထဝီဓာတ်ရဲ့သဘောလက္ခဏာလေးတွေတွေ့တယ်အဲဒီမှာငါဆိုတာရှိသေးရဲ့ငါတင်မာရေးဆိုတာရှိသေးရဲ့လုံးဝမရှိတော့ဘူးအဲဒီမှာပြည့်ညက်တံပြောင်းအတ္တဒိဋ္ဌိသက္ကံဒိဋ္ဌိပြောင်းဘာကြောင့်ပြောင်းသွားတာလဲဆိုအမှန်သိလို့လားအမှားသိလို့လား အေးအဲ့ဒီမှာသဘာဝယုံနာကိုအမှန်တိုင်းသိလိုက်တဲ့အတွက်ကြောင့်အမှားသိကြီးကလည်းသင်သွားတယ်။အဲ့ဒီလိုဘုန်းကြီးတို့ယောဂီများကသူ့ရဲ့သဘာဝလေးကိုသိချင်မြင်အောင်ရှုရမယ်။ရှုပါကြလို့ကြာကြာလေးထိုင်ထားတဲ့အခါကြာကြာလေးကြည့်ထားတဲ့အခါကျမ်းနဲ့ခြေထောက်နဲ့ခြေမျက်စိနဲ့ကြည့်လို့ကြာလာတဲ့အခါပူတဲ့သဘောမထင်ရှားဘူး။အဲ့ဒါဒီဇောတာရဲ့သဘော။ဘာသာရဲ့သဘော။အဲ့ဒီပူနေတာငါမဟုတ်ဘူးခြေထောက်ကြီးငါခြေထောက်ကြီးမဟုတ် ခုစောစောမှာတော့ယောဂီပုဂ္ဂိုလ်ကပူနေတာငါပဲငါရှိတော့ကပူနေတာအခုပူတာလေးကိုထက်ခါတက်ခါထက်ခါတက်ခါရှုနေတဲ့ခါကျတော့ပူမှုသဘောသက်သက်ကလေးတွေရှိတော့ဆိုတာရှိသေးရလားမရှိတော့တခက်ဒီသောတရဲ့ကိုယ်ပိုင်သဘောလေးကိုတွေ့ရတယ်အဲဒီဒီသောတခြင်းမှာဒီတောင်းတာတင်တာဝါရောတတ်တွေပါသေးရလားအဲဒီပူမှုသဘောဟာဝါရောတတ်ခြင်းမှာရှိရလားပဒဝိတတ်ခြင်းမှာရှိရလား မရှိဘူးအဲ့ဒီသဘောသူ့ရဲ့ကိုယ်ပိုင်သဘောလေးဒါကြောင့်မို့တဘာဝလက္ခဏာဆိုတာကိုယ်ပိုင်သဘောတဘာဝလက္ခဏာပါသဘောလေအဲ့ဒီကိုယ်ပိုင်သဘောကိုယောဂီပုဂ္ဂိုလ်ကဉာဏ်နဲ့သိချင်မြင်အောင်ကြည့်။ဖောင်းတဲ့ပုံနဲ့ဆိုရင်ဝါယောဒရဲ့သဘောကိုမြင်အောင်ကြည့်။ကြွားတဲ့လမ်းနဲ့ချတဲ့ဆိုရင်တန်လေးပါးရဲ့သဘောကိုအကုန်လုံးမြင်အောင်ကြည့်။ကြွားတဲ့အချိန်မှာလမ်းတဲ့အချိန်မှာချတဲ့အချိန်မှာအဲဒီမှာဝါယောဓာတ်ပါတယ်၊တေဇောဓာတ်ပါတယ်၊အာဘောဓာတ်ပါတယ်၊ပရဝိဓာတ်ပါတယ်အကုန်လုံးပါတယ် အဲဒီမှာသိချာမြင်အောင်ဒီသိချာသူဓာတ်သဘောကိုမြင်သွားပြီဆိုရင်ခြေတော်ဆိုတဲ့ပညာတဏ္ဍမပြောက်ဘူးလားအဲဒီမှာပညာတဏ္ဍပြောက်ပြီးတော့ပထမသဘောလေးတွေပဲပေါက်ပြီးတော့ဒီခါနဲ့ယုံနာတွေ့နေလိမ့်မယ်အဲဒီလိုယောဂီပုဂ္ဂိုလ်ဟာစပြီးတော့အာသုစသိကျင်ရင်ကိုသမာဓိရပြီဆိုရင်အရှုကအာယုံလေးရဲ့အဲ့ဒီသဘာဝလက္ခဏာတွေကိုသင်ရမှာဘာလက္ခဏာတွေသင်ရမှာလဲ အခုခင်ဗျားတို့ဟာသဘာဝလက္ခဏာမှမထင်သေးဘူးပြောပြီးဖြစ်ဖြစ်မြင်ပြီဘာမှမဆိုဖြစ်ဖြစ်ဘာမှမဆိုဖြစ်ဖြစ်ဘုန်းကြီးတွေပေါ်ထားလို့ခင်ဗျားတို့ကနေ့နေ့ကြည်ပြာနားထောင်ပြီးခင်ဗျားတို့ကဖြစ်ဖြစ်တယ်တခါနဲ့နားကြားဖြစ်ဖြစ်လည်းဖြစ်ဖြစ်ကြားဖြစ်ဖြစ်တကယ်နဲ့ဉာဏ်နဲ့အကိုယ်တိုင်ရှုကြည့်ပြီးပြရမှာအဲဒီမှာဟောကဖြစ်ဖြစ်ဆိုတာနဲ့ကောင်းတဲ့ဉာဏ်ကြီးနဲ့ငြိမ့်နေတယ်ကိုယ်တိုင်ဉာဏ်နဲ့မြင်အောင်ကြည့် ကိုယ့်ဉာဏ်နဲ့မြင်အောင်ကြည့်ကြည့်တဲ့အခါမှာတကယ်ကိုစူးစူးစိုက်စိုက်သူ့ရဲ့သဘာဝလေးတွေအောင်ကြည့်အဲ့ဒီသဘာဝလက္ခဏာလေးကောင်းကောင်းထင်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများသဘာဝလက္ခဏာလေးကောင်းကောင်းထင်လာပြီဆိုရင်ယုံနာမြင်တော့တာဗာမြင်တော့တာယုတ်တရားနံတရားမြင်တော့တာအဲ့ဒီကိုကွာဟာမှယုတ်ကဘယ်နှပါးနာကဘယ်နှပါးလို့ခွဲခြားစရာမလိုပါဘူးသိတတ်တဲ့သဘောနဲ့မသိတတ်တဲ့သဘော သိတတ်တဲ့သဘောကနာမသိတတ်တဲ့သဘောကပါလေဒါပဲယုံနေတာဒါကသူ့ရဲ့ဘာဝလေးတိုင်းသိသွားအဲလိုသိပြီးအဲ့ဒီမှာဆက်ရှုနေရှုပြီဆိုတဲ့အခါကျတော့သောသောပိုင်းကဘာဝလက္ခဏာလေးရှင်းနေတဲ့ချိန်တုန်းကတော့ရှုတိုင်းရှုတိုင်းအလယ်ပိုင်းကိုပဲရှင်းရှာဘယ်ပိုင်းရှင်းရှာဖောင်းနေဆိုရင်လည်းပဲဖောင်းမှုရဲ့အလယ်ပိုင်းပဲရှင်းရှာဘိနေဆိုရင်လည်းဘိမှုရဲ့အလယ်ပိုင်းပဲရှင်းရှာ ကြွားတယ်ဆိုရင်ကြွားမှုရဲ့အလယ်ပိုင်းနှမ်းတယ်ဆိုရင်နှမ်းမှုရဲ့အလယ်ပိုင်းချတယ်ဆိုရင်ချမှုရဲ့အလယ်ပိုင်းဒါပဲသိချာဒီတိုင်းနဲ့အလယ်ပိုင်းလေးပဲသိချာဟောဒီနဲ့ပို့ပြီးတော့သမာဓိအာကောင်းတက်တန်လာတဲ့အခါအစာပိုင်းအလယ်ပိုင်းအဆုံးပိုင်းအဲဒီမှာပါရင်သင်္ခတလက္ခဏာဘာလက္ခဏာလဲသင်္ခတလက္ခဏာကြတော့ဥပ္ပံဖြီးပင် ဖြစ်တာရဲ့တည်တာရဲ့ဖြစ်သွားတာစာရောအလေရောဆုံးတော့သူ့ဟာသူဉာဏ်နဲ့သိတာဘုန်းကြီးတို့ယောဂီများကိုယောဂီသမဏဆရာကဖောင်းမှုလေးရဲ့အစလေဆုံးပိန်မှုလေးရဲ့အစလေဆုံးကိုမြင်အောင်ရှုပြောလိုက်အဲ့ဒါကိုဘုန်းကြီးတို့ယောဂီများကဖောင်းစားဖောင်းတယ်ဖောင်းဆုံးနဲ့သွားရှုရှုလို့ရမလားမရဘူးခင်ဗျားတို့ရှုကြည့်ဝင်းကြိုးလေးနားလာတယ် ဟောမလေးဘယ်လိုမှရှုမရတဲ့ဟာကိုသွားသွားပြီးတော့ဒီတော်ကပေါင်းစားပေါင်းတယ်ပေါင်းလို့ရှုပါတယ်ဗျာလို့အချို့ကလာလာလျှောက်တာသူ့ကိုယ်သူတော့ဆင်မြင့်နေပြီလို့သူကထင်တာနဲ့တူပါအဲ့ဒီဟာကိုလာလျှောက်ပြီဆိုတဲ့ကအဲ့ဒီပုဂ္ဂိုလ်ကဘာမှမဟုတ်ဘူးမရှုတတ်ဘူးတကယ်တမ်းကျတော့ပေါင်းတယ်လို့ပဲရှုရမယ်ပိန်တယ်လို့ပဲရှုရမယ်အဲ့ဒီပေါင်းတဲ့ပိန်နဲ့ရှုရင်းနဲ့ပဲပေါင်းမှုရဲ့အစာပိုင်းရောမတွေ့ရဘူးအလယ်ပိုင်းရောမတွေ့ရဘူးအဆုံးပိုင်းရောမတွေ့ရဘူး ဟောင်းတာလေးကရပ်ဖောင်းတယ်ဆိုတာနဲ့ဟိုကဖောင်းမှုတွေဆုံးသွားဖောင်းမှုတွေဆုံးသွားအစအနေဆုံးတရားဒီမှာဖောင်းတယ်ဟိုကပိန်တာလေးပေါ်လာတဲ့အခါကျတော့ပိန်တယ်ဆုံးသွားမဆိတ်ကလေးကအစအနေလေဆုံးတရားကပ်ပါသွားရင်အစာရောအလေရောဆုံးရောအကုန်လုံးမတွေ့ရဘူးလားအကုန်လုံးကိုတွေ့နေရစနေဆုံးစနေဆုံးကုန်တွေ့နေရတယ် တကယ်လို့တိမ်မွေ့နေရင်လည်းပဲဖောင်းတယ်ဖောင်းတယ်ဖောင်းတယ်ဒီတိုင်းသွားမဆုံးမချင်းသွားမဆုံးမချင်းမသိကြရတခါလဲဖောင်းတယ်ဖောင်းတယ်ဖောင်းတယ်လိုက်မချက်လိုက်လို့ဆုံးရင်ဆုံးသုံးချက်လိုက်လို့ဆုံးရင်ဆုံးလေးချက်လိုက်လို့ဆုံးရင်ဆုံးဆုံးအဲဒီမှာဆက်လိုက်သွားရင်ဖောင်းမှုရဲ့အစာပိုင်းရောလေပိုင်းရောဆုံးပိုင်းရောတခါလဲကိုကပ်ပါပါအဲဒီလိုကိုယောဂီပုဂ္ဂိုလ်ဟာသိသွားရမှာအဲဒီလိုဖောင်းမှုရဲ့အစာအမေဆုံးသိပြီး ပိန်မှုရဲ့စတဲ့ဆုံးလေးတွေသိနေပြီဆိုရင်သင်္ကတလက္ခဏာထင်သွား။ဘာလက္ခဏာထင်လဲ။ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများဒီလက္ခဏာ၃ပါးနဲ့ယောဂီတို့ကိုစောင့်ကြည့်တာ။အခုယောဂီတွေကစရောက်ရောက်ရှင်သောသောကပြောသလိုဖြစ်ပြီးဖြစ်ဖြစ်ပြောလာရင်ဘုန်းကြီးတို့ဒါလေးနားတောင်တာ။တော့သူသူစိတ်ထဲမှာသူရှိတာသူပြောတာပြောမစီတော့ဒီလိုပဲခွင့်ပြုတာ။ တကယ်တမ်းသူဉာဏ်နဲ့တွေ့လို့ပြောတာမဟုတ်ဘူးသူစိတ်ငြိမ်တောင်မငြိမ်သေးဘူးဖောင်းမှုပင်မှုအာယုံတောင်မြဲအောင်မမှတ်နိုင်သေးဘူးအာယုံတောင်မမြဲသေးပဲနဲ့စိတ်ကြည်ခြင်းမှုသမာဓိမှမရသေးပဲနဲ့ဒီကုရိယဗျာဉာဏ်ဖြစ်နိုင်ပါမလားလုံးဝမဖြစ်နိုင်ဒါဘုန်းကြီးတနေ့ကပြောခဲ့တယ်လေဘောဓနာသံသင်မဖြစ်ရင်ဘာသံသင်မဖြစ်ဘူးလေအတ္တမောဟသံသင်ဖြစ်ကိုမဖြစ်ဘူး ကဲဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကဘောဓရသံပင်ဖြစ်ဖို့မလိုအပ်ဘူးလားဘောဓရသံဖြစ်ပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာဒီစိတ်အပြင်လွင့်လာပြန်လာရှိသေးရလားဒီဓမ္မကိုမရောက်ကုန်မရောက်တော့ကိုရှုမှတ်တဲ့အာယုန်ထဲမှာနိဗ္ဗာန်တရားတွေလုံးဝခင်းနေတာဒီပုဂ္ဂိုလ်နိဗ္ဗာန်တရားကိုကျင်းပြီးတော့ထိုင်နေမှာစိတ်ရနေမှာစိတ်သွားနေမှာစိတ်သားနေမှာစိတ်အိပ်နေမှာစိတ်သူ့မှာတတိယမြဲ အဲ့ဒီလိုကိုမြဲပါနေပြီဆိုတော့မှဒီပုဂ္ဂိုလ်ကအတ္တမောဟသံသင်ဖြစ်တာယုံနာဖြစ်ဖြစ်ဒီသဘောတွေဉာဏ်နဲ့ကောင်းကောင်းသိတော့တယ်ဒီလိုမှမဟုတ်ဘဲနဲ့သင်ကတော့ကြားသိတယ်သိတာနာတာလို့သိတာနာသိတယ်ကြားလို့သိတာကြားသိတယ်မှတ်သားတာလို့သိတာမှတ်သိတယ်ဒါပဲရှုမှတ်လို့သိတာမှဘာဝနာသိရှုမှတ်လို့သိတာဘာသိလဲဒီဘာဝနာမရဉာဏ်နဲ့တည်တည်ချာချာမြင်အောင်ရှုပါ အခုဘုန်းကြီးတို့ယောဂီများတကယ်သဘာဝလက္ခဏာပိုင်းပိုင်းနိုင်နိုင်ဒီယောဂီပုဂ္ဂိုလ်ဟာဖြစ်ပြီးပြီဆိုရင်ဒုတိယသင်္ကတလက္ခဏာမထင်ဘူးလားဉာဏ်ညာရှောင်းနေတဲ့ခါမှလည်းပဲဉာဏ်ညာမှာစလေဆိုအကုန်လုံးကြွတာလေးရှုလိုက်တယ်ကြွမှုရဲ့စလေဆိုလမ်းတာရှုလိုက်တယ်လမ်းမှုရဲ့စလေဆိုချတာရှုလိုက်တယ်ချမ်းမှုရဲ့စလေဆိုအကုန်သိတယ် အကုန်လုံးသိတယ်ဆိုတာဒီစိတ်ကရှုမှတ်တဲ့အာယုံပေါ်မှာနေလို့လားမနေလို့လားရှုမှတ်တဲ့အာယုံပေါ်မှာစိတ်မနေတဲ့ပုဂ္ဂိုလ်ဟာစလည်းဆုံးသိပါမလားမသိနိုင်ဘူးဒါကြောင့်ဒီစလည်းဆုံးကိုသိဖို့ဆိုတာဒီနည်းရှုစိတ်လေးဟာဒီရှုမှတ်နေတဲ့အာယုံပေါ်မှာဖောင်းနာလေးရှုနေရင်ဖောင်းအာယုံပေါ်မှာပင်နာလေးရှုနေရင်ပင်အာယုံပေါ်မှာအဲ့ဒီပေါ်မှာစိတ်ကလေးနေပြီဆိုရင်စာပိုင်းရောအလယ်ပိုင်းရောအဆုံးပိုင်းရောမသိဘူးလား ဈဉ္ညာလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာလည်းဈဉ္ညာတွမ်းမှုအာယုံလေးပေါ်မှာ၊လမ်းမှုအာယုံလေးပေါ်မှာ၊ချမ်းမှုအာယုံလေးပေါ်မှာကိုရှုမှတ်တဲ့အာယုံလေးပေါ်မှာကိုယ်စိတ်ကလေးဆွေးမြေစွာကပ်ပြီးနေပြီဆိုရင်စပိုင်းအလယ်ပိုင်းသုံးပိုင်းအကုန်လုံးမတွေ့နိုင်ဘူးလား။ဘုံလုံးသိရတာ။အဲ့လိုကိုယောဂီပုဂ္ဂိုလ်ကသိရတာ။အဲ့ဒီသိမှုသင်္ကတလက္ခဏာအားကောင်းလာပြီ။သင်္ကတလက္ခဏာတွေအားကောင်းထက်သန်စွာဖြစ်လာပြီဆိုရင်အဲ့ဒီကြတော့မှ သာမညလက္ခဏာဘာလက္ခဏာသာမညလက္ခဏာဒီသာမညလက္ခဏာကတော့ဘုန်းကြီးတို့ယောဂီများရှုတိုင်းရှုတိုင်းအရှုကအာယုံရဲ့သာပိုင်းအဆုံးပိုင်းလေပိုင်းဖြစ်ကြတော့သာပိုင်းနဲ့အဆုံးပိုင်းဖြစ်ကြတယ် စာပိုင်းဆိုတာဖြစ်သုံးပိုင်းဆိုတာပြည့်ဖြစ်မှုပြည့်မှုဖြစ်ရှားသွားဒီတမယလက္ခဏာအဲတော့ဒီတမယလက္ခဏာဖြစ်ဖို့ဆိုတာသဘာဝလက္ခဏာဒီကတလက္ခဏာမဖြစ်ဘဲနဲ့ကြော်ပြီးတော့တမယလက္ခဏာဖြစ်နိုင်ပါမလားဖြစ်နိုင်အဲ့ဒါလေးနားလည်ပေါ်ပေါက်ပါဘုန်းကြီးတို့ယောဂီများဉာဏ်ကိုကြော်ပြီးဖြေရထုံးစံမရှိပါဘူးဒီမှာလဲသတိတမာတိဆိုတာလည်းပဲ ရှိကဒီမှာသရတရားရှိပါသေးတယ်သရဆန္ဒရှိပါသေးတယ်သရတရားအားကောင်းကောင်းနဲ့ကြိုးစားတဲ့ပုဂ္ဂိုလ်မှာသာတတိဆိုတာဖြစ်လာတာတတိအားကောင်းမှသာသမာဓိဆိုတာဖြစ်လာတာသမာဓိအားကောင်းမှသာဉာဏ်ဆိုတာဖြစ်လာတာပါသူအဆင့်စင်ပါဒီမှာလည်းသမာဓိအားကောင်းလို့ဒီမှာဉာဏ်ဖြစ်လာလို့ရှိရင်တဘာဝလက္ခဏာဆိုတဲ့သူ့ရဲ့သဘောတဘာဝလေးတွေဟာအကုန်လုံးသင်ရှားလာ။ကောင်းတဲ့ဒီလေဆိုရင်ဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ကျင်းမှုရောမှုဒီသဘောကိုသာတွေ့ရမှာ။ ရင်းနဲ့တောက်တဲ့ခါမှလည်းပဲညာနာနဲ့ပြန်နာနဲ့ဆွေးတဲ့ခါမှလည်းပဲကျင်းသွားမှုတောင့်သွားမှုရွေ့သွားမှုဒီသဘောလေးတွေကိုသာတွေ့ရပါတယ်။ဒါသဘာဝလက္ခဏာလေးတွေ။သင်္ကတလက္ခဏာရှင်းပြီဆိုရင်အစပိုင်းရောအလယ်ပိုင်းရောဆုံးပိုင်းရောကြွတဲ့ဆိုရင်ကြွမှုအစအနေကြွမှုအလယ်ပိုင်းကြွမှုဆုံးသွားတာအကုန်သိ။လမ်းတယ်ဆိုရင်လမ်းမှုအစပိုင်းလမ်းမှုအလယ်ပိုင်းလမ်းမှုဆုံးပိုင်းအကုန်လုံးသိသွားတယ်။အဲဒီလိုအစအလယ်ဆုံးအစအလယ်ဆုံးအကုန်လုံးသိသွားတာကလက္ခဏာလက္ခဏာ။ အဲ့ဒီသင်္ကန်းလက္ခဏာတွေအားကောင်းပြီထက်သန်ပြီဆိုမှပါတယ်လေသာမညလက္ခဏာဆိုတာသာမညလက္ခဏာဆိုတာအဖြစ်နဲ့အပြင်ရုပ်တရားနာတရားတို့ရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောအဲ့ဒီသဘောကိုသိတာဒါအများဆိုင်သဘော ဒီသံမြင်လက္ခဏာကတော့ဘုန်းကြီးတို့ယောဂီများကိုယ်ပိုင်တဘုံဟောတို့အများဆိုင်ဖြစ်သွားအများဆိုင်ဖြစ်သွားပြီသံမြင်လက္ခဏာကယုံနာနေကုံလို့ပေါ်လာသမျှအာယုန်တိုင်းပထဝီတန်ကျင်းမှုသဘောဟာလည်းပဲဖြစ်ပြီးပြည့်တယ်လေးတဲ့သဘောဟာလည်းဖြစ်ပြီးပြည့်တယ်တောက်တင်းတဲ့သဘောတွေကလည်းပါတယ်လေဖြစ်ပြီးပြည့်သွားတာဒီလိုမာတဲ့သဘောပြော့တဲ့သဘောကလည်းဖြစ်ပြီးပြည့်သွားတာဥသဘောအေးသဘောလွေသဘောနဲ့လည်း ဖြစ်ပြီးဖြစ်သွားတာသူကအများဆိုင်ပေါ့အများဆိုင်အကုန်လုံးယုတ်တရားနံတရားတွေအကုန်လုံးဖြစ်ပြီးဖြစ်သွားတဲ့သဘောကြီးတယ်လို့ခွင့်ရယောဂီအဲဒီသံမြင်ရလက္ခဏာအားကောင်းမှုလိုအပ်ပါတယ်ဒီသံမြင်ရလက္ခဏာအားကောင်းပြီဆိုတဲ့အခါကျတော့မှဘုန်းကြီးတို့ယောဂီများဖြစ်စေယုံနာနေဖြစ်စေယုံနာနေရဲ့ဥပ္ပတိပင်သာလေသုတ် အဲ့ဒီဟာရဲ့မမြဲတဲ့သဘောဥပါရဲ့မမြဲတဲ့သဘောခြေရဲ့မမြဲတဲ့သဘောဘင်းရဲ့မမြဲတဲ့သဘောအဲ့ဒီမှာမမြဲဟုမှတ်တရားပေါက်ပြန်ဖြစ်စည်းသောအချင်းရမယ်များနောက်အဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေ့နေရတဲ့အခါကျတော့ဩဆင်းရဲကိုမှတ်တရားနှိမ့်သက်သောအချင်းရနှိမ့်သက်သောအချင်းရလို့ဒီလိုထင်မြင်ပြီးတော့လာနောက်တခါဘုန်းကြီးတို့ယောဂီများဆက်ပြီးရှုနေလို့ရှိရင် အစိုးမရဘူးကိုဖြစ်ရှင်တယ်လို့ဘာမှဖြစ်ကိုယ်လိုတော့မလိုက်တဲ့အချင်းရပဲလို့အဲ့လိုထင်မြင်လာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအနိစ္စဆိုတာမြဲတာလားမမြဲတာမမြဲတာဒုက္ခဆိုတာချမ်းသာတာလားဆင်းရဲတာဆင်းရဲတာသုံးမရတာဆိုတာအတ္တလားအနတ္တအနတ္တကိုယ်လိုတိုင်းဘာမှမဖြစ်ဘူးသူ့သဘောလေးအတိုင်းသူဖြစ်နေတာ အဲဒီအနိစ္စဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမရတဲ့သဘောကိုရှင်းရှင်းလင်းလင်းသိလာပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာသာမင်ညလက္ခဏာဖြစ်ဘာလက္ခဏာလဲသာမင်ညလက္ခဏာဖြစ်ပြီအဲဒါဘုန်းကြီးတို့ယောဂီများအခုရှုမှတ်ပေါ်များအားထုတ်တဲ့အခါကဏ္ဍမှာပထမအဦးဆုံးဖြစ်ရမှာကသိရမှာကသဘာဝလက္ခဏာဖြစ်အောင်လုပ်ရဘာလက္ခဏာလဲနည်း ဟိုကတဘာဝလက္ခဏာလို့ပြောလိုက်ရင်မနေ့ကကြတော့ဟိုထိတ်ဆုံးပြောထားတဲ့ပုဂ္ဂိုလ်အောက်ပြန်ဆင်းအောင်မတင်အောက်ပြန်ဆင်းအောင်မတင်လေဆက်ကြည့်ချင်အဲ့ဒီကြတော့ဘုရားကတရားတွေကြားကုန်ပြီလို့ပြောလိုက်ရမှာဟမ်အဲ့ဒါအလွန်ကြုံရှိကပြောထားတဲ့ပုဂ္ဂိုလ်ကြီးကတခါလည်းနောက်ပြန်ပြန်ဆင်းတော့မယ်တကယ်ကိုတရားစစ်စစ်မှန်မှန်လေးတကယ်ကိုတွေ့ရတဲ့ပုဂ္ဂိုလ်သဘာဝလက္ခဏာဘုန်းကြီးတို့ယောဂီများကို တရားမေးတဲ့အခါမှာဘုန်းကြီးမေးတဲ့စကားကိုဘုန်းကြီးယောဂီတို့သိချင်ကြည့်ပါဘာမြင်လဲဘာတွေ့လဲဆိုတာဘုန်းကြီးတခါမှမမေးပါဘူးရှုမှတ်လို့ရပြီလားလို့ဘုန်းကြီးပထမအဆုံးနေတာဒါပဲရှုမှတ်လို့ရပြီလားစိတ်တွေသိထွက်နေတော့မလားမေးတယ်ရပါပြီဗျာလို့လျှောက်ပြီဆိုရင်ဘယ်လိုရှုမှတ်နေလဲဘယ်လိုရှုမှတ်နေလဲဘုန်းကြီးမေး

ဘုန်းကြီးကယောဂီပြောတာနားထောင်ဘုန်းကြီးကတော့အဲ့ဒါရှုမှတ်တာလေးပဲပြောတယ်ရှုမှတ်ပုံတွေကိုပဲသင်ပေးတယ်အခြေခံတွေကစပြီးတော့ရှုမှတ်ပုံတွေပဲသင်ပေးတယ်အဲ့တော့ယောဂီတွေကဉာဏ်နေလိုက်တဲ့ပြောပြောတာကိုဘုန်းကြီးကနားထောင်တယ်ရှင်နဲ့ရှုမှတ်ပြီးဆွဲဆွဲနေနေပြီးရှုမှတ်နေပြီဆိုရင်ရှုမှတ်မှုအားကောင်းလာလို့စိတ်တည်တည်မှုတွေ အားကောင်းလာပြီဆိုရင်ခုပြောတဲ့သဘာဝလက္ခဏာကောင်းကောင်းမဖြစ်ဘူးလားကိုယ်စိတ်ကလေးဟာဘုန်းကြီးပြောပြီလေပထမရှုမှတ်နိုင်အောင်ကြိုးစားပါရှုမှတ်တဲ့အာယုံလေးကိုကိုမှတ်တဲ့အာယုံလေးကိုရှုမှတ်နိုင်အောင်ကြိုးစားပါဒုတိယအဲ့ဒီပုံမှာကြာကြာနေအောင်ကြိုးစားပါဘုန်းကြီးပြောတာရှုမှတ်တဲ့အာယုံလေးပုံမှာကြာကြာနေအောင်ကြိုးစားပါ ကြာကြာနေပြီဆိုတာသိတည်နေမှုတမာရီအားနေတာလားအားကောင်းအားမကောင်းသေးတဲ့ပုဂ္ဂိုလ်ဟာစိတ်ကကိုရှုရဲ့အာယုံပေါ်မှာနေရလားမနေဘူးကြာကြာမနေဘူးခဏလေးနေစိတ်ကထွက်သွားတယ်ခဏလေးနေစိတ်ကထွက်သွားတယ်အဲကြာကြာလေးနေပြီဆိုတဲ့အခါကျတော့သူ့ရဲ့သဘောတဘာဝအမှန်မသိဘူးလားအခုဘုန်းကြီးတို့ယောဂီများရိတ်တာကိုကြာကြာနေရောကဲရိတ်တာရဲ့အကြောင်းကိုကောင်းကောင်းမသိဘူးလား ကဲဒီယောဂီကမလုပ်နေတာဘယ်ကိုယ်တော်ကပါဘယ်ဆောင်မှုကဘယ်လိုဟောဆောင်မှုရဲ့အကြောင်းမျိုးကောင်းကောင်းမသိဘူးလားသိတာခဏလေးနေလို့လားကြာကြာနေလို့လားအခုကြာကြာနေတာလို့သိတာကြာကြာနေရင်အကြောင်းကုန်သိတယ်ဒီနဲ့ကြာကြာနေရင်စိတ်ရင်စိတ်ကသဘောထားကစအကုန်သိအောင်စိတ်သဘောထားကစမလီ ဒီဆောင်မှုကစိတ်သဘောထားကောင်းတယ်ဒီဆောင်မှုကစိတ်သဘောထားရုပ်တယ်အကုန်သိအောင်မယ်ဒီဆောင်မှုကကုညီတတ်တယ်ဒီဆောင်မှုကမကုညီတတ်ဘူးအကုန်သိအောင်မယ်အားလုံးသိလိမ့်မယ်ဒီလိုမဟုတ်ဘူးတရားအားထုတ်တဲ့ပုဂ္ဂိုလ်ချင်းချင်းလည်းသိလိမ့်မယ်အာဒီပုဂ္ဂိုလ်ဟာဈေးတာတွေလဲပြီးတော့ဘာလုပ်နေတာပဲဆိုတာဟောသိလိမ့်မယ်ဆယ်စကန်းနေလိုက်လိုက်ပြီးတော့ဟိုစကန်းလိုက်ဒီစကန်းလိုက်လိုက်ပြီးစားနေတဲ့ယောဂီပဲဒီပုဂ္ဂိုလ်ကတရားတကယ်ကိုပွားနေတဲ့ယောဂီပဲဆိုတာရှင်းရှင်းလင်းလင်းသိအောင်မယ် အချင်းချင်းကြာကြာလေးနေကြည့်ကြာကြာလေးနေကြည့်ရင်သူ့ရဲ့သဘောတဘာဝတွေအကုန်လုံးပွက်လာဘလို့မှဥက္ကာလို့မရဘူးအဲဒီမှာသကန်းဝင်နေတာကစပြီးသူဟာတကယ်ကိုတရားလူကျင်တဲ့စိတ်နဲ့ဒီလိုမှမဟုတ်ဘူးသူ့ရဲ့ရှားအခက်ခဲကြောင့်တရားရည်တာမှာဘလို့နေလဲဆိုတာအကုန်လုံးသိတာလေဒါကြာကြာပေါင်းကြည့်လို့သိတာဘာဖြစ်လို့သိတာလဲလူတရားရဲ့အကြောင်းကိုကြာကြာပေါင်းရင်လည်းဘုံသိတယ်လို့ပဲခန္ဓာရဲ့အကြောင်းကိုသိကြရင် ဒီစိတ်ကလေးကခန္ဓာနဲ့ခဏပေါင်းရပါလားကြာကြာပေါင်းရပါအေးကြာကြာခန္ဓာမှာမြဲအောင်လုပ်ပါခန္ဓာပေါ်မှာစိတ်ကလေးကြာကြာနေအောင်လုပ်ပါအဲဒီခန္ဓာပေါ်မှာစိတ်ကလေးကြာကြာနေပြီဆိုရင်ဒီခန္ဓာကိုယ်ကြီးရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောကြီးကိုယ်တိုင်တွေ့နိုင်လားမတွေ့နိုင်ဘူးလားသဘာဝလက္ခဏာတွေအားကောင်းလာရင်သင်္ကတလက္ခဏာတွေဖြစ်မဲ့စလေဆိုသင်္ကတလက္ခဏာတွေအားကောင်းလာရင် သာမဉ္ဇလက္ခဏာဖြစ်တဲ့အဖြစ်နဲ့အပျက်ကိုကောင်းကောင်းကြီးရှင်းရှင်းလင်းလင်းမသိနိုင်ဘူး။အဖြစ်နဲ့အပျက်ကိုသိလို့မမြဲတာသိပြီဆိုမှတော့ဟောဖြစ်နိုင်ပြက်လိုက်နဲ့မပြတ်နိုင်ခဲ့လို့ဆင်းရဲတာရောမသိဘူးလား။အဲဒီဆင်းရဲတဲ့ယုံနာတွေကိုမိမိလိုချင်တာလားမလိုချင်ဘူးလား။မလိုချင်နေတယ်လို့လည်းခန္ဓာရနေတဲ့အတွက်ကြောင့်ဒီဆင်းရဲကရှောင်လို့တင်းလို့ရမလား။မရဘူးဆိုတာကိုယ်အစိုးရတာလားကိုယ်အစိုးမရတာ။စိုးမရတဲ့တရားအတ္တလားအနတ္တလား။ ကဲဒီတော့အနိစ္စဒုက္ခအနတ္တသဘောကြီးကိုယ်တိုင်ဉာဏ်နဲ့တည်းကြီးမတွေ့နိုင်ဘူးလားအနတ္တမြင်ပြီဆိုရင်ကတော့ဘုန်းကြီးတို့ယောဂီဉာဏ်နိဗ္ဗာန်ဆက်ရောက်ပြီးတော့မျက်မှောက်မတွေ့နိုင်ဘူးလားဗျာကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီဉာဏ်တရားစပြီးတော့ရှုမှတ်ပွားများအားထုတ်ပြီးဆိုရင်ဘာလက္ခဏာကိုမြင်အောင်ကြည့်ရမှာလဲဘောပေါက်ပါပြီနော်ဒေါနီတဲကြမှာကျုပ်ကိုတခါလဲဖြစ်ဖြစ်လုံနေတယ်ဟုတ် သဘာဝလက္ခဏာကိုမြင်အောင်တရားရှိမြင်တာလေးကိုတရားတက်တက်လန့်လန့်ပြောမတွေ့သေးရင်ပြောစရာမလိုမသိသေးရင်ပြောစရာမလိုအဲ့ဒီသဘာဝလက္ခဏာကိုကောင်းကောင်းမြင်ရင်အားကောင်းလာပြီသင်္ကတလက္ခဏာဖြစ်တယ်သင်္ကတလက္ခဏာအားကောင်းလာရင်သံဉာဏ်လက္ခဏာဖြစ်တယ်ဘုန်းကြီးတို့ယောဂီများကိုတရားမေးတဲ့အခါယောဂီများပြောတာကိုနားထောင်နေတယ်ဆိုတာဒီသဘာဝလက္ခဏာလေးနဲ့ပြောမလားဒီယောဂီပြောတဲ့အထဲကသဘာဝလေးတွေများပါလာပြီလားဒါစောင့်လာတော့ အဲလိုစောင့်နာတော့တာခင်ဗျားတို့ကတခါလာလဲဖောင်းနေပိနေတခါလာလဲဖောင်းနေပိနေတခါလဲပြောရလဲဖြစ်ဖြစ်တယ်တပြီးတော့ဖြစ်ဖြစ်ကုန်မြင်ပါဟာဒါပဲတကယ်တဘာဝလက္ခဏာမပါလားဖောင်းတယ်လို့ရှုမှတ်လို့တပြီးတော့ဘယ်လိုသိပါလဲပိနေရှုမှတ်လို့ဘယ်လိုသိပါလဲဖောင်းတာကဘယ်လိုပါပိနေတာကဘယ်လိုပါကြွရင်ဘယ်လိုဖြစ်ပါလဲနှမ်းရင်ဘယ်လိုဖြစ်ပါလဲချမ်းရင်ဘယ်လိုဖြစ်ပါလဲဘယ်လိုသိပါလဲဆိုရဲကိုအတိညာမပါဘူးခင်ဗျားတို့ဂျာဘူးနာဝရီကိုလည်းဘုန်းကြီးကိုလျှောက်ပြောဒါမို့ကမ္မထမ်းဆရာရဲ့အလုပ်ပါလေ ကိုယ့်ဟာကိုယ်တစ်ခါနေစဉ်းစားကြည့်တယ်။အဲဘာကြောင့်လဲကမ္မရာဆရာလာဖြစ်ပါလဲ။တနေ့လာလဲဒါပဲ။တနေ့လာလဲဒါပဲနေတဲ့ကြောင့်ဘုန်းကြီးကနှစ်ပေါက်လားထောင်ရတာနော်စဉ်းစားကြည့်။နှစ်ပေါက်ကြီးဒါပဲ။အဲ့ဒါပဲလားတော့ဘုန်းကြီးဖြစ်ချင်တာကစာကြဘုန်းကြီး။ဘုန်းကြီးမန်းလေးပါတော့ကစာတင်သားဘုရားကိုယ်ကတနေ့လုံးတနေ့ကတခါလဲစာအုပ်နဲ့မျက်နှာမခွာအောင်ကြည့်နေတာကဖတ်နေရတော့ကြစာဝါပြေးလိုက်ရ။ ဒါသာဥတွေပွေပြီးတော့တခါလဲဟိုသာဝမိအောင်ပြေးရအတင်းလဲအဲ့ဒီကကြတော့ဟိုကစာကြခွန်ကြီးကတော့ဇာလေးတဝါနှစ်ဝါချချပြီးပြီဆိုရင်သိမ့်မိုင်အဝါကြီးရေလဲသိမ့်မိုင်အဝါကြီးတခါတရံမှာအဝါတောင်မို့အဖြူအဲ့ဒါကြီးပန်းပြီးတော့ကျောင်းရှိမှာခပြင်းမှာအောင်မဲဖြာလေးတစ်ချက်ခင်းပြီးတော့ရက်တောင်လေးနဲ့တခါရက်ကစိန်ချက်စိန်ချက်အဲ့ဒီစာကြခွန်ကြီးရဲ့ဇိန်ကိုခွန်ကြီးအတင်းလိုချင်တာ အဲ့မှာဘုန်းကြီးအဲ့မှာသိချငါအဲ့ဆရာဘုန်းကြီးဖြစ်အောင်လုပ်ဆရာဘုန်းကြီးဖြစ်အောင်လုပ်မယ်ကိုတို့စာရီတကာလည်းကုန်းပြီးဖတ်နေရတဲ့ဒီကျင့်နေရခြင်းအော်နေရတဲ့အချိန်မှာဆရာဘုန်းကြီးကဟိုမှာဓာတ်တောင်လေးခတ်လို့အောင်မယ်စိမ်မယ်တကာလည်းကြင်လေးပေါ်မှာကြင်လေးပေါ်မှာတကာလည်းဓာတ်တောင်လေးခတ်လို့တကာလည်းတင်မလင်းလေးချိတ်စိမ်ကြလိုက်တာဆရာဘုန်းကြီးရဲ့အချိန်ကိုဘုန်းကြီးလိုချင်တာတောင်းတတယ်ဒါပေမဲ့တောင်းတတဲ့အတိုင်းဖြစ်သလားမဖြစ်ဘူးလားမဖြစ်တဲ့အတ္တလားအနတ္တ ကိုဖြစ်ချင်တယ်လို့ဖြစ်တာကအနတ္တပဲဒါပဲကိုဖြစ်ချင်တယ်လို့ဖြစ်ဖို့မဖြစ်ဘူးအဲ့ဒီမှာကိုဘုန်းကြီးကကမ္မထာဘုန်းကြီးလာဖြစ်တယ်ဖြစ်တော့ခင်ဗျားတို့ပြောတာရေကုဏထောင်နေတာဟုတ်တာမဟုတ်တာအကုန်နားထောင်ရအကုန်လုံးနားထောင်ရတချို့ကလည်းအမှန်ကန်ပြောတယ်တချို့ကလည်းမမှန်မကန်ဘူးပြောတာအဲအကုန်လုံးပြောဗါရီပြောပြောနားထောင်ပြရအဲ့လိုနားထောင်ပေးပြီးတော့မှပြုပြင်လို့ရနိုင်တဲ့ပုဂ္ဂိုလ်ကိုခွန်ကြီးတို့ပြုပြင်ပေးတယ် ပြုကျင်လို့မရနိုင်တဲ့ပုဂ္ဂိုလ်ကိုတော့ဘုန်းကြီးတို့ပါကုန်းတယ်နောက်ကပါကုန်းလေးတက်ထားတဲ့ပုဂ္ဂိုလ်ပြုကျင်လို့မရအောင်ဘေးမဲ့ပြေးလိုက်တော့သူ့ဘေးမဲ့တာပြေးထားလိုက်တော့ဘေးမဲ့ထားလိုက်တော့သူပြောချင်တာပြောဒါပဲနားထောင်ထားလိုက်ရတယ်အဲ့လိုနားထောင်နေရဒါကြောင့်ဘုန်းကြီးတို့ယောဂီများရဲ့တကယ်တရားကိုတကယ်စစ်စစ်မှန်မှန်တရားသဘောကိုတွေ့ကျင်ရင်ပထမသဘာဝလက္ခဏာထင်အောင်ရှိပါတယ်ဒုတိယသင်္ခါရလက္ခဏာကိုမြင်အောင်ရှိပါတတ္တရာ သံမြင်ညာလက္ခဏာအဲ့ဒီသံမြင်ညာလက္ခဏာထင်ပြီဆိုရင်အဖြစ်အပျက်ကိုမြင်ပြီလားမမြင်ဘူးလားဝိပဿနာဉာဏ်နဲ့ပြောမယ်ဆိုရင်ဥဒယဘယဉာဏ်ဘာဉာဏ်ပါလိမ့်မယ်ဒီအဲ့ဒီဉာဏ်ကိုရအဲ့ဒီကနေပြီးတော့အနိစ္စဒုက္ခအနတ္တသဘောတွေပိုင်နိုင်သွားပြီဆိုရင်ကတော့အနတ္တမြင်ပြီဆိုရင်နိဗ္ဗာန်ကိုဆက်ရောက်ကြလားမဆက်ရောက်ဘူးလားညာကဲဆိုကြည့်လိုက်တဘာဝသင်္ခတသာမင်ညာ သုံးဝလက္ခဏာတဘာဝသင်္ခတသမ္မညသုံးဝလက္ခဏာဆိုကြည့်လိုက်ဖြစ်ခိုင်ရှုမှတ် တဘာဝမုတ်ချသိနိုင်ပါဖြစ်ခိုင်ရှုမှတဘာဝမုတ်ချသိနိုင်ပါသု ဒီဒီသဘာဝလက္ခဏာသင်္ကတလက္ခဏာတမညာလက္ခဏာ၃ပါးမှာအဲ့ဒီသဘာဝလက္ခဏာကိုပထမဦးဆုံးသိဖို့ဆိုရင်ဖြစ်စေဖြစ်ခိုက်ပေါ်စေပေါ်ခိုက်လေးကိုအရှုရမလားဒီဘုန်းကြီးတို့ယောဂီများအတိတ်ရအနာဂတ်ရပစ္စုပန်ရကာလဘယ်နှပါလဲအဲ့ဒီကာလ၃ပါးမှာအတိတ်ကိုရှုလို့ဖြစ်ပါမလားအနာဂတ်ကိုကျော်ရှုလို့ဖြစ်ပါမလားဒါကြောင့်ဒီဖြစ်ခိုက်သဘာဝလေးကိုသိကျင်နေဆိုရင်ပစ္စုပန်ဖြစ်စေဖြစ်ခိုက်လေးကိုပစ္စုပန်တည့်တယ်မရှုရဘူးလား ဧကိုသေးပေါ်ပဲလေးတွေဘူတံဘူတတော်ပတ္တိဘူတံဖြစ်နေတာကိုဘူတတော်ဖြစ်နေတဲ့အတိုင်းပတ္တိရှုတယ်မရှိတာကိုရှုရမှာလားရှိနေတာကိုရှုရမှာမဖြစ်တာကိုရှုရမှာလားဖြစ်နေတာကိုရှုရမှာမပေါ်တာကိုရှုရမှာလားပေါ်တာကိုရှုရမှာဒီအဲဒီလိုဖြစ်ခိုက်ပေါ်ခိုက်လေးမှာအဲဒီဖြစ်ခိုက်ပေါ်ခိုက်လေးကိုရှုနေလို့ရှိရင်သူ့ရဲ့သဘောတဘာဝကိုအမှန်တိုင်းမသိနိုင်ဘူးလား သောသောကပြောတယ်ဖောင်းလာတဲ့ကတ်လေးမှာယောဂီကဖောင်းတယ်ရှုလိုက်တယ်မှတ်စိတ်ကြီးတက်သွားတယ်ဘိနဲ့ကြိုက်လေးမှာဘိနဲ့ရှုလိုက်တယ်ဟောဖောင်းတာပိန်နာလေးနဲ့မှတ်စိတ်ကြီးတက်သွားနောက်တစ်ခါဖောင်းကလေးဖောင်းတာလေးပေါ်လာလိုက်ဖောင်းတယ်လို့ရှုလိုက်ပိန်နာလေးပေါ်လာလိုက်ပိန်တယ်လို့ရှုလိုက်အဲ့ဒီအာယုန်နဲ့မှတ်စိတ်ကြီးတက်နေပြီဒီပုံမှာကြာကြာလေးငြင်းနေပြီဆိုရင်ဖောင်းတာလေးပေါ်လာတဲ့အခါကျတော့ဟောဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ကျင်းသဘောလေးမတွေ့ရဘူးလားပိန်နေဆိုရင်ဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ရောသဘောလေးမတွေ့ရဘူးလား ကဲသူ့ရဲ့သဘာဝလေးကိုကိုယ်တိုင်ဉာဏ်နဲ့ရှင်းရှင်းမတွေ့ရဘူးလားနော်ဒါကြောင့်မို့ဖြစ်ခဲ့ရှုမှသဘာဝမုတ်ချသိနိုင်ပါတဲ့အဲ့ဒီသဘာဝကိုမြင်အောင်ရှုသဘောတိမှကုတေယဝယသိနိုင်ပါသဘောတိမှကုတေယဝယသိနိုင်ပါ ကဲအဲ့ဒီတဘာဝလေးကိုကောင်းကောင်းမြင်လာပြီတဘာဝလေးကိုဘုန်းကြီးတို့ယောဂီများကျင်းလာတဲ့သဘောလေးကိုမြင်လာပြီကောင်းတယ်ဆိုရင်ဒီနေ့စဉ်ရော့သွားတဲ့တဘာဝလေးကိုမြင်နေပြီအဲ့ဒီတဘာဝလေးကိုအေးချမ်းလေးထူးဆိုင်ရှုနေ ထူးဆန်းရှုနေတဲ့အခါကျတော့အဲ့ဒီကျင်းတာလေးရဲ့အစာကနေအလယ်ပိုင်းနောက်ဆုံးဆုံးသွားတာမတွေ့ရဘူးလားပိန်မူလေးရဲ့အစာပိုင်းအလယ်ပိုင်းဆုံးပိုင်းပြီးအောင်အကုန်လုံးမတွေ့ရဘူးလားဒီမိစိတ်လေးကဒီပေါ်မှာနေလို့လားမနေလို့လားစိတ်လေးကဒီကိုရှုမှတ်တဲ့အာယုန်လေးပေါ်မှာနေတဲ့အခါကျတော့ဒီဖောင်းမှုရဲ့အစအလေဆုံးပိန်မှုရဲ့အစအလေဆုံးအကုန်လုံးမတွေ့ရဘူးလားကျင်းတာလေးရဲ့အစအလေဆုံးရော့သွားတာလေးရဲ့အစအလေဆုံးအကုန်လုံးမတွေ့ရဘူးလား အဲ့ဒီမှာဆက်ပြီးရှိနေတဲ့အခါကျတော့ဟောင်းမှုလေးစဖြစ်ပေါ်လာတာတရားဟောင်းမှုလေးဆုံးသွားတာတရားပင်မှုလေးရဲ့အစဖြစ်ပုံတရားပင်မှုလေးဆုံးသွားတာတရားကြီးတဲ့သဘောတဘာဝကြကြပြောမယ်ဆိုရင်တင်းတာလေးရဲ့စပြီးဖြစ်ပေါ်လာတာတင်းတာလေးဆုံးသွားရောတာလေးစဖြစ်ပေါ်လာရင်ရောမှုလေးဆုံးသွားပြီအဲ့ဒီတင်းသဘောလေးဟာလည်းတင်းပြီးပါဖြစ်သွားတာလေကြောက်သွားရောသဘောလေးဟာလည်းရောပြီးပါဖြစ်သွားတာလေကြောက်အဲ့ဒါ ဖြစ်တာကဥရိယပြက်သွားတာကဝိညာအဲ့တော့ဖြစ်မှုနဲ့ပြက်မှုကိုဒီတင်းတာလေးရဲ့ဖြစ်မှုနဲ့ပြက်မှုရောတာလေးရဲ့ဖြစ်မှုနဲ့ပြက်မှုမတွေ့ရဘူးလားကဲဖောင်းမှုလေးရဲ့ဖြစ်မှုနဲ့ပြက်မှုပိန်မှုလေးရဲ့ဖြစ်မှုနဲ့ပြက်မှုမတွေ့ရဘူးလားအဲ့ဒါလေးတွေ့ရရင်ဟိုကြွားတာလေးရဲ့ဖြစ်မှုပြက်မှုလမ်းတာလေးရဲ့ဖြစ်မှုပြက်မှုခြားတာလေးရဲ့ဖြစ်မှုပြက်မှုမတွေ့နိုင်ဘူးလားပွေးမှုဆမ်းမှုလေးတွေရဲ့မြဲတာတွေ့မလားမမြဲတာတွေ့မလား ကဲအဲ့ဒီလိုမဖြစ်ချက်ကိုသိပြီဆိုရင်နိစ္စသိတာလားအနိစ္စသိတာလားဒီအနိစ္စဆိုတာကိုသိတာကဲဆိုကြည့်လိုက်ဖြစ်ပြသိမှအနိစ္စဒိဋ္ဌသိနိုင်ပါဖြစ်ပြသိမှအနိစ္စဒိဋ္ဌသိနိုင်ပါ ကဲဖြစ်ဖြစ်သိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအိဋ္ဌာနုပဒနာဉာဏ်မဖြစ်ဘူးလားဗျာဖြစ်သွားပြီအဲ့ဒီဖြစ်ဖြစ်ကလေးမြင်သွားပြီဆိုရင်အိဋ္ဌာနုပဒနာဉာဏ်နဲ့ဥရိယဗျာဉာဏ်နဲ့ဓာတဗုဒ္ဓဉာဏ်နဲ့အမှန်တိုင်းသိတာအမှားသိတာလားအမှန်သိတာလားဒီမြဲတာသိတာလားမမြဲတာသိတာဒီမမြဲတဲ့သဘောကိုတကယ်ကိုဖြစ်ဖြစ်ကိုမြင်နေပြီတကယ်အိဋ္ဌာနုပဒနာဉာဏ်ကိုထင်နေပြီ အဲဒီလိုယောဂီပုဂ္ဂိုလ်ဟာတကယ်ကိုယ်တိုင်ဉာဏ်နဲ့တွေ့မှတကယ်အဖြစ်ဖြစ်ကိုမြင်ပြီလို့ပုဂ္ဂိုလ်ကိုသိချပါဒီလိုမဟုတ်ဘဲနဲ့မိမိတို့သူတော်ဟာပြောတဲ့စကားနဲ့လမ်းဆုံးနေလို့မဖြစ်ဘူးကိုယ်တိုင်ဉာဏ်နဲ့ကိုယ်တိုင်တွေ့ဖို့လိုအပ်ပါတယ်တကယ်ဖြစ်ဖြစ်ကိုကိုယ်တိုင်မြင်ဖို့လိုအပ်ပါတယ်အဲလိုမြင်ပြီဆိုရင်အိဋ္ဌလူပဒနာဉာဏ်ဖြစ်တယ်အနိစ္စလူပဒနာဉာဏ် ထက်သန်အားကောင်းပြီဆိုရင်ဒီဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ချမ်းသာမလားဆင်းရဲသလားကြရနိစ္စံတန်ဒုက္ခံမမြဲတဲ့တရားတွေဟာဆင်းရဲပဲမမြဲတဲ့တရားတွေဟုတ်တာပေါ့ဒါရင်မြဲတဲ့ခိုင်မာတဲ့ဆိုပြီးဒီခန္ဓာကိုယ်ကြီးကိုသဘောကျနှစ်သက်နေတာမမြဲဘူးမခိုင်မာဘူးအာမကိုတော့ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးသဘောကျသလားသဘောမကျဘူး ဒီခန္ဓာကိုယ်ကြီးရနေတာစိတ်ထဲမှာချမ်းသာတာဆင်းရဲတာဆင်းရဲတာပဲဒါကြောင့်မို့အနိစ္စမြင်ပြီဆိုရင်ဘုဘက်ကဒုက္ခရောမဖြစ်နိုင်ဘူးလားဆိုလိုက်အနိစ္စမြင်လျင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်ဒီတော့အနိစ္စမမြဲတာကိုမြင်ရပြီဉာဏ်နဲ့ကောင်းကောင်း ရှင်းနေပြီမြင်နေပြီဆိုရင်ကတော့ဘဝကအမြဲတမ်းပြမှုပြမှုတွေမပြတ်နိုင်စေလို့ဆင်းရဲတဲ့ဒုက္ခဒီဒုက္ခတွေကိုမလို့ခြင်းမလို့ခြင်းပဲသူ့အလိုတိုင်းရုံနဲ့ရနေတဲ့အတွက်ကြောင့်သူ့ဘောနဲ့သူဖြစ်နေလို့သုံးမရတဲ့အနတ္တဒီတော့အနိစ္စဒုက္ခအနတ္တသဘောတွေကိုယ်တိုင်ဉာဏ်နဲ့သိသိတွေ့သွားတာပဲယရဏိသံတန်ဒုက္ခယံဒုက္ခတရဏတ္တတဲ့အချင်းမမြဲတဲ့တရားတွေဟာဆင်းရဲလို့ဆင်းရဲတရားတွေကကိုယ်လိုတိုင်းဘာတစ်ခုမှမဖြစ်တဲ့အဆုံးမရတဲ့အနတ္တပဲတဲ့ အဲ့လိုအနတ္တဆုံးမြတဲ့သဘောတွေထင်လာပြီဆိုရင်ကတော့ဟာကောင်းလာတဲ့ကနိဗ္ဗာန်ကိုအမြဲနိုင်ပြီဘူးလားနော်ဆိုလိုက်အနေစာမြင်လျင်ဒုက္ခခြင်းသည်ဒုက္ခခြင်းတော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကွင် ကျေဝေဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချလွတ်မြောက်သည်အနိစ္စမြင်လျင်ဒုက္ခခြင်းသည်ဒုက္ခခြင်းတော့ အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချလွတ်မြောက်သည် ဘုန်းကြီးနောက်တစ်ခေါက်ချပေးမယ်ယောဂီတွေကမှတ်မှတ်သားသားလေးဆိုပြီးတော့နှစ်ခေါက်ပြန်ဆိုရအောင်အနေသမြင်လျင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကို ပြေဝေဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမௌကြလွတ်မြောက်သည်ဆိုကြည့်ပါ ဒီတတိပဌာန်တရားတွေဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့အမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့တတိပဌာန်မဲ့ခင်ရှင်းမြတ်တရားတွေမိမိတို့ရိုးရိုးတည်တည်နဲ့ရှင်းကြံပေါ်များအားထုတ်သွားမယ်ဆိုပါရင်မိမိတို့ကိုအားထုတ်နေတဲ့အချိန်မှာပဲပင်လွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်မျိုးမဲ့ဉာဏ်မျိုးတွေမရနိုင်ဘူးလားဒီတဲ့ပါရမီလိုရှိမယ်ဆိုရင်သင်ရဲ့ခတ်သိမ်းကုန်ကြီးနဲ့နိဗ္ဗာန်ကိုတော့မျက်မှောက်မပြုတ်နိုင်ဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ရှိပွားအားထုတ်နေတဲ့တတိပဒဝိပဿနာတရားတွေမြခင်တရားတွေကိုဆရာသမားညွှန်ပြတဲ့အတိုင်းရှင်းမှနောက်မှစအောင်ရှင်းသမားကြီးနောက်သမားကြီးစအောင်ရှင်းညာနောက်ညာတွေသက်သက်ဖြစ်အောင်မြင်တိုင်းရှားတိုင်းနားတိုင်းစားတိုင်းတွေ့ရှိတိုင်းထိုင်တိုင်းထားတိုင်းသွားတိုင်းလာတိုင်းဣရိယာပုတ်တိုင်းနေရာမရွေးချိန်မရွေး